အခန်းကြီးနှင့်အငယ်1မှ8ငါသည်ငါလင့်စင်ပေါ်မှာရက်လျက်ရဲတိုက်၌အမြဲနေလျက်ငါအားအဘယ်သို့မိန်တော်မူမည်ကို၎င်းအပြစ်တင်လျင်အဘယ်သို့ပြန်လျှောက်ရမည်ကို၎င်းငါစောင့်၍နေစဉ်တွင်ဒါဝရဖျားကလည်းဖတ်တော်သူသည်ပြေးလျက်ဖတ်နိုင်အောင်ဗျာဒိတ်ယူပါယုံကိုတင်ပုံးပေါ်မှာအခရာတင်၍ရေးမှတ်လော ထိုရူပါယုန်သည်ချိန်းချက်သောအချိန်နှင့်ဆိုင်၍အမှုကုန်ရသောကာလကိုဆိုလို၏။မုသာနှင့်ကင်းလွတ်၏။ဆိုင်းသော်လည်းမြော်လင့်လော့။နောက်မကျဘဲဧကန်အမှန်ရောက်လိမ့်မည်။စိတ်မြင့်သောသူသည်သဘောမဖြောင့်၊ဖြောင့်မတ်သောသူမူကား၊မိမိယုံကြည်ခြင်းအားဖြင့်အသက်ရှင်လိမ့်မည်။ထိုမှတပါး၊စပျစ်ရည်နှင့်ပျော်မွေ့သောသူသည် တစ္ဆာပြတ်တတ်၏မာနထောင်လွှားသောသူသည်ကိုနေရာ၌မနေနိုင်ဘဲမိမိလောဘကိုမရဏနိုင်ငံကဲ့သို့ကျယ်စီလျက်တည်မင်းကဲ့သို့မပြေနိုင်သောစိတ်ရှိလျက်တိုင်းသူနိုင်ငံသားအမျိုးမျိုးအပေါင်းတို့ကို မိမိထံသို့ဆွဲငင်၍စုဝေးစေ၏ထိုသူအပေါင်းတို့သည် သူတစ်ဖက်၌ပုံစကားနှင့်ကဲ့ရဲ့သော နမိတ်စကားကိုသုံးဆောင်လျက် ကိုယ်မပိုင်သောဥစ္စာကိုစီးပူးသောသူသည်အမင်္ဂလာရှိ၏။အပေမြကာလပတ်လုံးကိုယ်အပေါ်မှာကြွေးများကိုတင်စေပါလိမ့်မည်နီဟုမွဲ့ဆိုကြမည်မဟုတ်လော။တင့်ကိုကြိုက်သောသူတို့သည်ချက်ချင်းထကြမည်မဟုတ်လော။နှောက်ရက်သောသူတို့သည်နိုးကြမည်မဟုတ်လော။တင်သည် သူတို့လူယူရာဖြစ်လိမ့်မည်။တင်သည်များစွာသော လူမျိုးတို့ကိုလူယူသောကြောင့်ကြံကျွင်းသော လူမျိုးအပေါင်းတို့သည် တင့်ကိုလူယူကြလိမ့်မည် လူအသက်ကိုတတ်သောအဖြစ်ပြည်သူမျိုးသားအပေါင်းတို့ကိုညှင်းဆဲသောအဖြစ်ကြောင့်ပြုကြလိမ့်မည်အငယ်ကိုမစကွနေမိမိအတိုက်ကိုမြင့်သောအရ၌တင်၍ဘေးဒဏ်လက်မှမိမိလွတ်စေခြင်းငှာမကောင်းသောအာရမစည်းဝါကိုမိမိအမျိုးအဖို့ရှာသောသူသည်အမင်္ဂလာရှိ၏တင်သည် လူများတို့ကိုလှုပ်ကြံသောအဖြစ် ကိုအမျိုးကိုအရှက်ခွဲစေခြင်းဟာကြံစီ၍ကိုအသက်ကိုပြစ်မှားပြီးအကယ်စင်စစ်ကြောက်တလုံးသည်ကြောက်ထရန်တဲကဟစ်ခေါ်၍ဒုတ်တချောင်းသည်တက်သားစုတဲကထူးလေ၏လူအသက်ကိုတတ်သောအပြစ်နှင့်ရွာကိုတီသောသူ အာရမမှုနှင့်မြို့ကိုခိုင်ခန့်စေသောသူသည်အမင်္ဂလာရှိ၏လူများတို့သည်မိထဲမှလှုပ်ဆောင်၍အမျိုးမျိုးတို့သည်အချီးနီးသောအမှု၌ ပင်ပန်းစေခြင်းငှာကောင်းကင်ဘူကြီးအရှင်ဒါဝရဖျားစီရင်တော်မူပြီးအကြောင်းမူကားပင်လေရည်သည်မိမိနေရာကိုလွှမ်းမိုးတကဲ့သို့မြေကြီးသည်ဒါဝရဖျား၏ဘုံတော်ကိုတိကျွမ်းခြင်းပညာနှင့် ပြည့်စုံလိမ့်မည်မိမိအိမ်ဤချင်း၌အဝတ်ချီးစီးရှိခြင်းကိုမြင်လို၍သူကိုရစ်မှုစေခြင်းငှာတည်တည်ရက်ကိုလောင်း၍တောက်စေသောသူသည်အမင်္ဂလာရှိ၏ တင်းသည်အထရေပြက်၍အရှက်ခွဲခြင်းနှင့်ဝါလိမ့်မည်ကိုယ်တိုင်တောက်၍အဝတ်ချွတ်ခြင်းကိုခံရလိမ့်မည်ထာဝရဘုရား၏လက်ရလက်တော်၌ရှိသော ဖလားသည်တင်းစီသို့ရောက်၍ယွန်ရှာပွေသော အော့အန်ခြင်းသည်တင်းအထရေကို လွှမ်းမိုးလိမ့်မည်လေဗနုန်တောင်ကို အနိုင်အထက်ပြုသောအပြစ်တရိษံများကို ကြောက်မဲ့ဖွယ်သော အချင်းအရာနှင့် ဖြစ်စည်းသောအပြစ်သည် တင့်ကိုလွှမ်းမိုးလိမ့်မည်လူအသက်ကိုတတ်သောအပြစ် ပြည်သူမျိုးသားအပေါင်းတို့ကိုညှင်းဆဲသောအပြစ်ရှိ၏အငယ်၁၈မှ20ထုလုသောရုပ်တုသည်အဘဲအကျိုးကိုပေး၍လက်သမားသည်ထုလုရသည်။တွန်းသောရုပ်တုနှင့် မိษาဆရာသည်အဘဲအကျိုးကိုပေး၍လုသောသူသည်မိမိအလုတ်ကို မှီခိုလျက်စကားအသောရုပ်တုတို့ကိုလောက်ရသည်။တစ်သားအားနိုးတော်မူပါဟု၍၎င်းစကားအသောကြောက်အားထတော်မူပါဟု၍၎င်းဆိုသောသူသည် အာမင်္ဂလာရှိ၏ထိုအရာသည်တွင်တင်လိမ့်မည်လောရွှေငွေနှင့်မွမ်းမံလျက်ရှိ၏အတွင်း၌အသက်အလင်းမရှိပါတကားထာဝရဘုရားမူကားတန်ရှင်းသောဗိမာန်တော်၌ရှိတော်မူ၏ မြေကြီးသားအပေါင်းတို့ရှေ့တော်၌ငြိမ်ဝပ်စွာနေကြလော့